အခန်းကြီး31အငယ်1မှ6ထိုအမှုလက်ဆက်တတ်သောအခါစီဝေသောဣဒရေလလူအပေါင်းတို့သည်ယူဒာမြို့များသို့ထွက်သွား၍ယူဒာပြည်ဗင်ယမင်ပြည်အေဖရင်ပြည်မနာရှေပြည်အရရ၌ရှိသောယုတ်ထုစင်တုအာရှရပင်မြင့်သောအရရစ်ပလင်ရှိသမျှတို့ကို ရှင်းရှင်းမဖြစ်စည်းပြီးတိုင်အောင် ချိုးဖဲ့ခုတ်လှဲဖြိုချကြ၏ ထိုနောက်မှဣသရေလအမျိုးသားအပေါင်းတို့သည်အသီးအသီးပိုင်ထိုက်သောနေရာမြို့ရွာတို့သို့ပြန်သွားကြ၏။ယဇ်ပုရောဟိတ်၊လေဝိသားတို့သည်အသီးအသီးစောင့်ရသောအမှုကို အလှည့်သင့်သည်အတိုင်းစောင့်လျက်၊ထာဝရဘုရားကျိန်းဝပ်တော်မူသောဌာနတော်တံခါးအတွင်း၌မီးရှို့ရာယဇ်နှင့် မိဿဟာယယဇ်ကိုပူဇော်ခြင်း၊အမှုတော်မျိုးကိုစောင့်ခြင်း၊ကျေးဇူးတော်ကိုဝန်ခံခြင်း၊ထောမနာသီချင်းဆိုခြင်းအမှုကို ပြုစေခြင်းငှါ ဟေဇကိခံထားတော်မူ၏ဒါဝရဖျားဤပညာတိကျမ်း၌ရေးထားသည့်အတိုင်းနေ့ရက်အစဉ်နာနဲ့အချိန်ညဦးချိန်ဥပုပ်နေ့လဆန်းနေ့ဓမ္မပွဲနေ့တွင်မိရှုရာရစ် ပူဇော်စရာဖို့ဗန္တာတော်တဲကဥစ္စာတဖုတ်ကိုထုတ်၍လှူတော်မူ၏ယေပရောဟိလေဝိသားတို့သည်သာရဖျား၏တရားကိုကြိုးစား၍တွင်တင်စေခြင်းငှာ ယေရုရှလင်မြို့၌နေသောသူတို့သည်ဥစ္စာတဖုတ်ကိုလှူရမည်အကြောင်းမိန့်တော်မူ၏။ထိုအမိန့်တော်ကိုဣသရေလအမျိုးသားတို့သည် အနှံ့အပြားကြားသိကြသောအခါ၊အဦးသီးသောစပါး၊စပျစ်ရည်၊ဆီ၊ပျားရည်အစရှိသော မြေအသီးအနှံကို၎င်း၊အခြားသောဥစ္စာရှိသမျှဆယ်ဘို့တဘို့ကို၎င်းများစွာဆောင်ခဲ့ကြ၏။ယုဒမြို့တို့၌နေသောဣသရေလအမျိုးသားနှင့်ယုဒအမျိုးသားတို့သည်လည်း သိုးနွားဆယ်ဘို့တဖို့ကို၎င်း၊သူတို့၏ဘုရားသခင်ထာဝရဘုရားအားပူဇော်၍သန့်ရှင်းသောဥစ္စာဆယ်ဘို့တဖို့ကို၎င်းဆောင်ခဲ့၍အသီးအသီးပုံထားကြ၏။တတိယလတွင် ပုံထားစပြု၍သတ္တမလတွင်လက်စသတ်ကြ၏။ပုံထားသောဥစ္စာကိုဟေဇကိနှင့်မှူးမတ်တို့သည်လာ၍မြင်သောအခါ ထာဝရဘုရားနှင့်ဘုရားသခင်၏လူဣဒရေလအမျိုးကို ကောင်းကြီးပေးကြ၏။ထိုပုံထားသောဥစ္စာအကြောင်းကို ဟေဇကိသည်ယေဘရဟိလေဝိသားတို့၌မေးမြန်းလျင်ဇာဒုတ်အမျိုးယေဘရဟိအကြီးအာဇရိက ပူဇော်တကာတို့ကိုဗိမာန်တော်သို့ဆောင်ခဲ့စပြုသောနောက်အကျွန်ုပ်တို့စားလောက်အောင်ရှိသည့်တာမက များစွာကြံကျွင်းတတ်ပါ၏ ထာဝရဘုရားသည်မိမိလူတို့ကိုကောင်းကြီးပေးတော်မူသောကြောင့်၊ပုံထားသောဤဥစ္စာများသည်ကျန်ကြွင်းလျက်ရှိပါသည်ဟုလျှောက်ကြ၏။ထိုအခါဗိမာန်တော်၌ဘဏ္ဍာတိုက်တို့ကိုပြင်ဆင်စေမည်အကြောင်း၊ဟေဇကိမိန့်တော်မူသည်အတိုင်းပြင်ဆင်၍၊လှူသောဥစ္စာ၊ဆယ်ဘို့တဘို့ဥစ္စာ၊ပူဇော်သောဥစ္စာများကိုတရားနှင့်အညီသွင်းထားကြ၏။လေဝိသားကောနနိသည်တိုက်အုပ်၊သူ၏ညီရှိမိသည်တိုက်စာရေးဖြစ်၏ ယေဟေလအာဇဇိနာဟတ်အာတဟေလယေရိမုတ်ယောဇပတ်အေလီလဣတမခိမာဟတ်ဘေနာယတို့သည်လည်းဟေဇကိမင်းကြီးနှင့်ဗိမာန်တော်အုပ်အာဇရိစီရင်သည့်အတိုင်းကောနနီနှင့်သူ၏ညီရှိမိတို့သည်အစေခံ၍ကြီးစုပြုစုရကြ၏ အရှိတကားမူလေဝိသားဣမနသားကောရသည်ဒါရရှင်ဘုရားသခင်အားလှူဒန်းပူဇော်သောဥစ္စာ အလွန်တန်ရှင်းသောဥစ္စာများကို ဝေဖန်ရသော အမှုအုပ်ဖြစ်၏ကိုရလက်ထောက်အေဒင်ဗေယမင်ယောရှုရှေမာယအာမရိရှေကနိတို့သည်လည်းယေဘရဟိနေရာမြို့တို့၌အရာခံသည့်အတိုင်းတင်းဖွဲ့သောညီကိုအကြီးငယ်တို့အား ပေးဝေရကြ၏သင်းဖွဲ့သည့်အတိုင်းဗိမာန်တော်သို့ဝင်၍အမှုတော်ကိုစောင့်တော်သူစရင်ဝင်သည့်အတိုင်းအသက်၃နှစ်လွန်သောယောက်ျားအပေါင်းတို့အား၎င်းအဆွေအမျိုးအလိုက်စရင်ဝင်၍အသက်20လွန်သဖြင့်သင်းဖွဲ့သည့်အတိုင်းအမှုတော်ဆောင်သောယေပရောဟိတ်လေဝိသားတို့အား၎င်းတစ္ဆာဆောင်၍ကိုကိုတန်ရှင်းစေသော ထိုသူတို့၏သားများသူငယ်မှဆ၍ပရိသတ်အနှံ့ပြားစင်းဝင် သမျှသောသူတို့အား၎င်း၊နေ့ရက်အစဉ်အတိုင်းပေးဝေရကြ၏။ထိုအတူအထက်ဆိုခဲ့ပြီးသောသူတို့သည်ယဇ်ပုရောဟိတ်၊လေဝိသားနေစရာဘို့ခွဲထားသောမြို့နယ်တို့၌နေသော အာရုန်သားယဇ်ပုရောဟိတ်ယောက်ျားစာရင်းဝင်သော လေဝိသားအပေါင်းတို့အားလည်းပေးဝေရကြ၏။ထိုသို့ဟေဇကိသည်ယုဒပြည်တရှောက်လုံးတွင်စီရင်၍၊မိမိဘုရားသခင်ထာဝရဘုရားရှေ့တော်၌ကောင်းသောအမှု၊ဖြောင့်မတ်သောအမှု တမာတရားအမှုတို့ကို ပြုတော်မူ၏မိမိဘုရားသခင်ကို စီးကပ်လျက်ဗိမာန်တော်တရားတော်ပညာတော်တို့အဖို့အမှုဆောင်เสียပြုလေရာရာ၌စိတ်နှလုံးအကျွင့်မဲ့ပြု၍အကြံထမ်းမြောက်တတ်၏